ဝိပဿနာဆိုတာဘာလဲခိုင်ပြောယုံနံတို့၌ရှိသောအနိစ္စဒုက္ခအနတ္တသဘောတို့ကိုရှုသိသောဉာဏ်ကိုခေါ်ပါသည် အနိစ္စဆိုတာပါဠိဒုက္ခဆိုတာလည်းပါဠိအနတ္တဆိုတာလည်းပါဠိကံအဲ့ဒီပါဠိကိုမြန်မာလိုသိတာအောင်လုပ်ဆောင်အောင် နောက်တစ်ခေါက်ပြောအောင်ဝိပဿနာ ပွားတယ်အာထုတ်တယ်ဆိုတာအဲ့ဒီလက္ခဏာရေး၃ပါးသိဖို့အာထုတ်တာမဟုတ်လားမမြဲသောသဘောဆိုတဲ့လက္ခဏာဆင်းရဲသောသဘောဆိုတဲ့လက္ခဏာအလိုမလိုက်အဆိုးမရပုဂ္ဂိုလ်တ attva အတ္တမဟုတ်သောသဘောဆိုတဲ့လက္ခဏာဒီလက္ခဏာရေး၃ပါးကို သိဖို့ဝိပဿနာရှုတာဟုတ်သလားအဲ့ဒါကိုလက္ခဏာရေး၃ပါးခေါ်တာမဟုတ်လားလက္ခဏာယင်လို့လည်းတခါတည်းကသုံးတယ်ဒါဖြစ်ရင်အဲ့ဒီလက္ခဏာရေး၃ပါးကဘယ်မှာရှိသလဲယုံနဲ့နာမရှိတယ်ယုံမှလည်းမမြဲတဲ့သဘောဆင်းရဲတဲ့သဘော အလိုမလိုက်အစိုးမရပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောရှိတယ်နာမလည်းမမြဲတဲ့သဘောဆင်းရဲတဲ့သဘောအလိုမလိုက်အစိုးမရပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောရှိတယ်ဟုတ်ကဲ့လားဒါကြောင့်အဲ့ဒီလက္ခဏာရေး၃ပါးကိုသိခြင်းရင်ဒီလက္ခဏာရေး၃ပါးရှိတဲ့ယုတ်ကို ရှုရမယ်နာကိုရှုရမယ်ဒီလိုမဟုတ်လားရှုတယ်ဆိုတာဘာလောက်တာတော့စောင့်ကြည့်တာဘာနဲ့စောင့်ကြည့်တာတော့ဩမျက်စိနဲ့စောင့်ကြည့်တာမဟုတ်ဘူးလားဘာနဲ့စောင့်ကြည့်တာတတိနဲ့စောင့်ကြည့်တာစောင့်ကြည့်တယ်ဆိုတာဟုတ်ကဲ့လား တတိဥစည်းတဲ့စိတ်နဲ့စောင့်ကြည့်တာတတိဥစည်းတဲ့စိတ်နဲ့စောင့်ကြည့်တဲ့အခါရှိနေဖြစ်နေတဲ့အတိုင်းစောင့်ကြည့်ရသလားကိုဉဏ်သက်ဝင်သလိုဆင်ញံစဉ်းစားပြီးစောင့်ကြည့်ရသလားရှိနေဖြစ်နေတဲ့အတိုင်းစောင့်ကြည့်ရတယ်ရှိနေဖြစ်နေတဲ့အတိုင်းစောင့်ကြည့်မှပဲသူ့အရှိတဘာဝအတိုင်းသိမယ်မဟုတ်လား အရှိတဘာဝအတိုင်းသိတာကို အမှန်သိခေါ်သလားအမှားသိခေါ်သလားအမှန်သိရှိနေတာကတခြားကိုသိတာကတစ်မျိုးဆိုရင်မှားသိဒါကြောင့်အရှိကို အရှိအတိုင်းသိအောင်ရှုရတယ်အရှိကိုအရှိအတိုင်းသိအောင်ရှုတော့စိတ်ကလေးဖြစ်လာတာလည်းသိတယ်ပြီးတော့ ပျောက်သွားတာလည်းသိတယ်စဉ်းစားစိတ်ကလေးဖြစ်လာတာလည်းသိတယ်ပျောက်သွားတာလည်းသိတယ်ဝမ်းသာစိတ်ကလေးဖြစ်လာတာလည်းသိတယ်ပျောက်သွားတာလည်းသိတယ်မဟုတ်ဘူးလားအဲ့တော့ဖြစ်လာတာလည်းသိတယ်ပျောက်သွားတာလည်းသိတယ်ဆိုတာသူ့အရှိတဘာဝသိတာမဟုတ်လားအဲ့တော့ရှုတိုင်းရှုတိုင်းဟာ ဖြစ်လာတာနဲ့ပျောက်သွားတာကြီးပါပဲလားလို့ဉာဏ်ထဲမှာတွေးနေသိနေပြီဆိုတော့မြဲတယ်လို့ဆုံးပြတ်သလားမမြဲဘူးလို့ဆုံးပြတ်သလားအဲ့တော့ဘာကိုသိတော့အာနိစ္စကိုသိတယ်ဟုတ်ကဲ့လားအာနိစ္စကိုသိတယ်ဒုက္ခဆင်းရဲတယ်ဆိုတာ အခုအများသိနေတဲ့ဆင်းရဲလေဆင်းရဲပဲနာရာကျင်နာကြိုက်တာခဲတာစိတ်မချမ်းသာတာစိတ်ဆင်းရဲတာဒါလည်းပဲဒုက္ခပဲဒါပေမဲ့အဲ့ဒါလောက်သိုံနဲ့မလုံလောက်ဘူးအနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာရေးသုံးပါးကဒုက္ခကဘာပြောတာလဲလို့ဆိုတော့ဖြစ်ပြက်မပြတ်နှိမ့်ဆက်နေတဲ့သဘောပဲလို့ ဖြစ်ပြမပြအနှိမ့်ဆက်ခံနေရတဲ့သဘောပဲလို့သိတာဟာဒုက္ခဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်နေကြီးဖြစ်နေတာပဲဒီတန်းခိုင်မြဲနေတယ်လို့ဘယ်တော့မှမရှိဘူးမပြတ်ဖြစ်ချီပြက်ချီနဲ့ဆင်းရဲလိုက်တာလို့အဲဒါလို့တွေ့တာအဲ့ဒါကိုဒုက္ခခေါ်တယ်အဲ့ဒါဘာဒုက္ခခေါ်လဲဆိုတော့သင်္ခါရဒုက္ခသင်္ခါရဒုက္ခခေါ်တယ်ဖြစ်ပြက် မပြအနှိမ့်ဆက်ခံနေရတဲ့သဘောကိုဒုက္ခလို့ဆိုတာအဲ့ဒီမှာဒီတော့သင်္ခါရဒုက္ခလို့ခေါ်တယ်ဘာကြောင့်သူသင်္ခါရဒုက္ခခေါ်ရသလဲလို့ဆိုတော့သင်္ခါရဆိုတဲ့စကလုံးအဲ့ဒီစကလုံးကိုနားလည်ဖို့လိုတယ်လေသင်္ခါရဆိုတဲ့စကလုံးကိုဘလို့နားလည်ကြသလဲ သင်္ခါရသင်္ခါရနဲ့တော့ပြောမနေဘူးလားအိုးပစ္စည်းသင်္ခါရပဲလူသင်္ခါရပဲပြောတယ်မဟုတ်လားအဲ့ဒါဘာမှလည်းမသိဘူးဟမ်ဘယ်လိုကြောင်းလဲလားသင်္ခါရဆိုတာသင်ဆိုတာအကြောင်းတို့စုပေါင်း၍ခါရပြုလုပ်အပ်သောတရား သင်္ခါရအကြောင်းတို့စုပေါင်းပြုလုပ်ထားအပ်တော်တရားတဲ့အဲပါတယ်တော့အကြောင်းတို့စုပေါင်းပြုလုပ်ထားအပ်တော်တရားဆိုသဖြင့်အဲ့ဒီသင်္ခါရဟာအကြောင်းဖြစ်မလားအကျိုးဖြစ်မလားဟမ် အကြောင်းတွေကလုတ်ပေးလို့ဖြစ်လာတဲ့တရားလို့ဆိုလိုတယ်အကြောင်းတွေကလုတ်ပေးလို့ဖြစ်လာတဲ့တရားလို့ဆိုလိုတယ်အဲ့တော့ပါတော့တစုံတရားအတန်ကိုကြားတယ်အတန်ကိုကြားတယ်ကြားတယ်ဆိုတာကြားစိတ်မဟုတ်လားနားရဲ့အတန်ရဲ့ နှလုံးသွင်းမှုရဲ့အပေါက်အကြားရဲ့အဲ့ဒီအကြောင်း၄မျိုးပြည့်စုံရင်ကြားတယ်ဆိုတဲ့စိတ်ဖြစ်တယ်နားရဲ့အတန်ရဲ့နှလုံးသွင်းမှုရဲ့နှလုံးသွင်းတယ်ဆိုတာအာယုံပြုတာအာယုံစိုက်တာနှလုံးသွင်းမှုအာယုံစိုက်မှုရဲ့အပေါက်အကြားခေါ်တဲ့ space ရဲ့ အဲ့ဒီအကြောင်း၄မျိုးစုပေါင်းပြီးရင်ဈာစိတ်ဖြစ်တယ်ဒီတော့ဘုန်းကြီးကတရားဟောနေပြီတဲ့နားထောင်တဲ့ယောဂီကနားမကြားဘူးဆိုလို့ရှိရင်ဈာစိတ်ဖြစ်ပါမလားဟောနားဆိုတဲ့အကြောင်းချို့တဲ့သွားပြီမဟုတ်လားတခါ ဘုန်းကြီးကဒီဟာပြောလို့အတန်ရှိနေပြီတဲ့ယောဂီနာကလည်းကောင်းနေပြီတဲ့ယောဂီရဲ့စိတ်ကအိမ်ကကိစ္စတစ်ခုခုကိုသွားပြီးစဉ်းစားနေရင်ကြားမလားဘာဖြစ်လို့အာယုံပြုမှုနှလုံးသွင်းမှုမရှိလို့မဟုတ်ဘူးလားအာယုံသူပြုမှုနှလုံးသွင်းမှုဆိုတဲ့အကြောင်း ချို့တဲ့နေလို့ဒါကြောင့်မကြဘူးတခါယောဂီရဲ့နားကလည်းကောင်းပါရဲ့ဘုန်းကြီးကလည်းပြောနေတဲ့အတန်ရှိပါရဲ့ယောဂီကလည်းကြားရအောင်ဆိုပြီးတော့အာယုံစိုက်ပြီးနားထောင်ပါရဲ့ဒါပေမဲ့ဘုန်းကြီးကမှန်လုံကန်းနဲ့ကနေပြောနေတော့ကြားလားမကြားဘူးလားမကြားဘူး ဘာဖြစ်လို့အပေါက်ကြားမရှိလို့မဟုတ်လားအပေါက်ကြားဆိုတဲ့အကြောင်းချွတ်တယ်လို့အဲ့ဒါ space ခေါ်တယ်ပါဠိလိုဆိုလို့ရှိရင်အာကာသပရိစေတာကာသခေါ်တယ်အာကာသဟင်းလင်းပြင်ဟင်းလင်းပြင်ရှိမှအတန်ကသွားလို့ရတာမဟုတ်လားအဲ့တော့အတန်ကို လေကသယ်ဆောင်သွားတော့မှအဲ့ဒီအတန်ကနာအကြည်တတ်သွားထီတော့ကြားတာမဟုတ်လားအဲ့တော့မှန်လုံကနဲ့ကြတော့မှန်ကမှန်ရဲ့သိတဲ့မှုက သိပ်ပြီးအာကောင်းနေတော့အပေါက်ကြားရှိလားမရှိတော့မှန်လုံကနဲ့ကအတန်ကို အပြင်ထွက်အောင်သယ်ဆောင်နိုင်တဲ့လေရှိပါမလားမရှိဘူးအဲ့တော့ကြားသေးလား ကြားဘူးဒီတော့တစုံတရာဖြစ်ဖို့ရာအတွက်အကြောင်းနှစ်ခုသုံးခုလေးခုငါးခုစသည်ပြည့်စုံမှအဲ့ဒီတစုံတရာဖြစ်ပေါ်တယ်ဟုတ်လားအခုကြားစိတ်ကိုကြည်လေအကြောင်းဘယ်နှကြောင်းရှိမှကြားစိတ်ဖြစ်တော့ပါပါတော့ အပန်ရဲ့နာ အကြည်ဓာတ်ရဲ့နှလုံးသွင်းမှုရဲ့အပေါက်အကြားရဲ့အာကာသပေါ့ပါဠိလိုအာကာသခေါ်တယ်အဲ့ဒီအကြောင်း၄မျိုးစုံမှာကြားစိတ်ဖြစ်တယ်ဒါကြောင့်အဲ့ဒီကြားကြားစိတ်ကိုသင်္ခါရလို့ခေါ်ရတယ် ဘာကြောင့်သင်္ခါရလို့ခေါ်ရလဲဆိုတော့အကြောင်းတို့စုပေါင်းပြုလုပ်ပေးမှဖြစ်ပေါ်လာလို့အဲ့ဒါသင်္ခါရဒီတော့တဲ့တဲ့ရှင်းရှင်းပြောရင်အကြောင်းတို့စုပေါင်းပြုလုပ်ပေးမှဖြစ်ပေါ်လာတဲ့တရားကိုသင်္ခါရခေါ်တယ်ဒါပဲ တချို့လွယ်လွယ်ရေးလွယ်လွယ်ပြောတာရှိတယ်။အိုးသင်္ခါရဆိုတာပြုပြင်နေရတာပဲ။အဲ့ဒါဒီအိဗယ်မဟုတ်ဘူး။နားလည်ပြီလား။အကြောင်းတို့စုပေါင်း ပြုလုပ်ပေးခြင်းကြောင့်ဖြစ်ပေါ်လာသောတရားကို သင်္ခါရဟုခေါ်သည်။အဲ့တော့အဲ့ဒီဖြစ်ပေါ်လာတဲ့တရားအကြောင်းတရားလားအကျိုးတရားလား ရှုတရားပေါ့ဆိုအကြောင်းတို့စုပေါင်းပြုလုပ်ပေးခြင်းညောင်းဖြစ်ပေါ်လာသောတရားကိုသင်္ခါရဟုခေါ်သည်အကြောင်းတို့စုပေါင်းပြုလုပ်ပေးခြင်းကြောင့်ဖြစ်ပေါ်လာသောတရားကို သင်္ခါရဟုခေါ်သည်ဆိုဟုတ်ပြီလား ဒါဖြစ်ရင်အဲ့ဒီသင်္ခါရဆိုတာဘယ်ဟာတွေဖြစ်မလဲဟမ်မြင်စိတ်ကြားစိတ်နာမ်စိတ်စားစိတ်ထိစိတ်ကြံတွေးစိတ်ပြီးတော့ဘောဒါတွေတယ်မလားဒါရုပ်တွေကတော့သင်္ခါရမဟုတ်ဘူးလား ဟမ်ယုတ်ခန္ဓာကြီးကသင်္ခါရမဟုတ်ဘူးလားဟမ်ယုတ်ကအကြောင်းကြောင့်ဖြစ်တာမဟုတ်ဘူးလားဟမ်သူ့လိုလိုမိုးပေါ်ကြလာလားလားဒါမှမဟုတ်ထာဝရဘုရားသခင်ဖန်ဆင်းပေးလိုက်တာလားဟမ်အဲအကြောင်းကြောင့်ဖြစ်ရင် तू လည်းသင်္ခါရပေါ့မဟုတ်လား ရုပ်ကိုဖြစ်စေတဲ့အကြောင်း၄မျိုးရှိတယ်နေပူရဲသွားတဲ့အခါကျတော့ဘယ်နဲ့နေတော့ဟမ်အသာမဲတယ်အေးကဲအသာမဲတယ်ဆိုအဲ့ဒီမဲရုပ်ဟာဘာကြောင့်ဖြစ်တာတော့နေပူလို့ဖြစ်တာပေါ့မဟုတ်ဘူးလားကဲပူရုပ်ကောမဖြစ်ဘူးလား အဲ့ဒီပူယုတ်ကဘာကြောင့်ဖြစ်တော့ဟောနေပူလို့ဘောခက်လိုက်တာအဲ့ဒီပူယုတ်ဖြစ်နေလို့မလို့မပူအောင်ထီးဆောင်နေတပည့်ဆောင်နေမဟုတ်ဘူးလားအေးအဲ့ဒီပူယုတ်ဘာကြောင့်ဖြစ်တော့နေပူလို့ပဲမဟုတ်လားဟုတ်ကဲ့လားဆောင်းအခါနှင်းတော်တဲ့တိုးသွားတော့ဘယ်လိုနေတော့အဲ့ဒါဘာကြောင့်အေးတာတော့ အေးတဲ့ဥရုကြောင့်အေးတာမဟုတ်ဘူးလားဘွားကပူတဲ့ဥရုကြောင့်ပူတာမဟုတ်လားအဲ့တော့အေးအပူဥဒုဟာလည်းပဲရုပ်ဖြစ်ခြင်းဤအကြောင်းမဟုတ်ဘူးလားသိကြလားအဲရုပ်ဖြစ်ခြင်းရဲ့အကြောင်းတစ်ကြောင်းတွေ့ပြီလားပါတော့ဥတုဟုတ်ကလားဒီနေ့နေ့လည်း ထမင်းစားလို့ကောင်းကြလားကောင်းတယ်နော်ကောင်းတော့ဗိုက်တင်းအောင်စားလိုက်တယ်တရားထိုင်မလို့ထိုင်နေအခါကျတော့ဗိုက်လဲလေးမျက်ခွန်လဲလေးလေးမနေဘူးလားဟုတ်ကဲ့လားအဲ့ဒီလေးတာဘာကြောင့်လို့အဲအဲ့ဒီတော့လေးရုပ်ကိုဖြစ်စေတဲ့အာဟာရဆိုတဲ့အကြောင်းတစ်ခုမရှိဘူးလား ထို့အတူပဲအာဟာရကြောင့်ပေါ့ရုပ်ကိုမဖြစ်ဘူးလားဟုတ်ကဲ့လားအဲ့တော့ကံရုပ်ကိုဖြစ်စေတဲ့အကြောင်းနောက်တစ်ခုတွေ့ပြီဘယ်သူတော့အာဟာရဘယ်နှကြောင်းရပါလဲပထမအကြောင်းကဘာတော့ဥတုဒုတိယအကြောင်းကအာဟာရဟုတ်ကဲ့လားဟိုအဝေးကြီးကလာအထုတ်တဲ့ယောဂီ တရားကလည်းကောင်းကောင်းမရသေးစိတ်ကလည်းမငြိမ်သေးဒါပေမဲ့လို့အိမ်နဲ့အိမ်မဲတတိရရပြီးမျက်ရည်ကျနေတာအဲ့ဒါဘာကြောင့်လဲဟမ်စိတ်ကြောင့်အဲ့တော့မျက်ရည်ဆိုတဲ့ရုပ်ဟာစိတ်ကြောင့်ဖြစ်လာတာမဟုတ်လားဩဒါဖြင့်ရုပ်ကိုဖြစ်စေတဲ့အကြောင်းဘာတစ်ခုလာပြန်တော့အဲစိတ်မဟုတ်ဘူးလား သဘောကျတဲ့အခါကျတော့ယောဂီရဲ့မျက်နှာကဘလို့နေတော့ပြုံးလို့အဲ့ဒီပြုံးရုပ်ပါကြောင့်ဖြစ်တော့စိတ်ကြောင့်ဖြစ်တာပဲမဟုတ်လားသဘောမကျတဲ့အခါကျတော့မဲ့လို့အဲ့ဒီမဲ့ရုပ်ပါလို့ပါကြောင့်ဖြစ်တော့ဟောဒီတော့ရုပ်ကိုဖြစ်စေတဲ့အကြောင်းနောက်တစ်ခုတွေ့ပြန်ပြီဘာလို့လဲတိုင်းခုဘယ်နှခုတွေ့ပြီလဲပါပါလဲ တချို့မှာရုပ်ချောတဲ့အမေဖေက မွေးပါရက်ကနဲ့ရုပ်မချောပဲနဲ့ရုပ်ဆိုးတာရှိတယ်။တချို့ကြတော့ရုပ်ဆိုးတဲ့အမေဖေကမွေးပါရက်ကနဲ့ရုပ်လှတာရှိတယ်။တချို့မြန်မာအမေဖေကဝေးမွေးပါရက်ကနဲ့နေဆတ်ဆတ်အင်္ဂလိပ်အမေရိကန်တွေဖြစ်လာတာရှိတယ်။ဘာကြောင့်လဲ ဩကညောင်းဟုတ်ကလားကဲဒါဖြင့်ရုပ်ကိုဖြစ်စေတဲ့အကြောင်းပဲနှမျိုးရှိတော့ပါပါတော့အဲအဲ့ဒါကိုပြောင်းပြန်ပြောလိုက်တော့ကံစိတ်ဥတုအာဟာရဟုတ်ကဲ့လားကံစိတ်ဥတုအာဟာရရုပ်ကိုဖြစ်စေတဲ့အကြောင်းလေးမျိုးကံကြောင့်လည်း ရုပ်ဖြစ်တယ်စိတ်ကြောင့်လည်းရုပ်ဖြစ်တယ်ဥတုကြောင့်လည်းရုပ်ဖြစ်တယ်အာဟာရကြောင့်လည်းရုပ်ဖြစ်တယ်ဒီတော့ဒီရုပ်တွေဟာအကြောင်းကင်းပြီးဖြစ်တာလားအကြောင်းကြောင့်ဖြစ်တာလားအကြောင်းကြောင့်ဖြစ်တာဆိုတော့သူတို့ကိုဘာခေါ်ရမလို့သင်္ခါရဘောမဟုတ်လားအဲ့တော့စိတ်လည်းအကြောင်းကြောင့်ဖြစ်တယ်ဒါကြောင့် သင်္ခါရယုတ်လည်းအကြောင်းကြောင့်ဖြစ်တယ်ဒါကြောင့်သင်္ခါရဟုတ်ပြီလားခိုင်သင်္ခါရဆိုတဲ့စကားလုံးနားလည်ပြီလားနားလည်ပြီဒီလိုဆိုရင်တရားသိနေကြဆိုဒီလောက်ဆိုတော်ရောပေါ့ဟမ်ဟုတ်ဘူးလားဘယ်တော့မှနားမလည်ဘူးတဲ့သင်္ခါရဒီနေ့နားလည်သွားတာမဟုတ်လားဟုတ်လားဒီတော့ သင်္ခါရဆိုတာအကြောင်းတို့စုပေါင်း ပြုလုပ်ပေးသောကြောင့်ဖြစ်ပေါ်လာသောတရားဟာသင်္ခါရဟုတ်ပြီလားအကျိုးတရားပေါ့ဒီလိုမဟုတ်လားဒီတော့အဲ့ဒီဖြစ်လာတဲ့တရားဟာဖြစ်လာတဲ့စိတ်ဖြစ်လာတဲ့ရုပ်ဟာဘလောက်ကြာကြာသူတို့က တည်တတည်တထိုင်မြဲနေလေအခုဘလောက်ကြာကြာတည်တခိုင်မြဲနေသလဲဆိုတော့မေးခွန်းမမေးခင်ရှင်စိတ်ကလေးဖြစ်မနေဘူးလားဖြစ်တယ်မဟုတ်လားခုနဖြစ်တယ်မဟုတ်လားကဲအခုဘလောက်ကြာကြာတည်တခိုင်မြဲနေသလဲလို့မေးလိုက်တဲ့အခါကျတော့အဲ့ဒီအကြောင်းကိုလေးလေးနက်နက်သွားမစဉ်းစားဘူးလားဒါဖြင့်ရှင်စိတ်ပဲရောက်တော့ အေးအဲ့လိုဆိုလို့ရှိရင်စိတ်တစ်ခုဟာဘလောက်ကြာအောင်တည်ရန်ခိုင်မြဲတော့ဟမ်ဘလောက်ကြာတော့ခဏပဲဖြစ်ပြီးပြက်တာပဲဒါဖြစ်ရင်အဲ့ဒီစိတ်အဲ့ဒီယုတ်ဖြစ်ပြီးဘာလို့ပြက်ရတာတော့ဩဖြစ်လို့ပြက်တာပေါ့ဘယ်နဲ့မမြဲလို့တော့ ဖြစ်ပြီးပြက်တာကိုပဲမမြဲဘူးလို့ပြောတာမဟုတ်လားအဲမမြဲလို့ပြက်တာလားဖြစ်ပြီးပြက်လို့မမြဲတာလားအဲဒါဖြင့်ဘလို့ပြက်ရတော့ဖြစ်လို့ပြက်တာမဟုတ်လားအဲဖြစ်တဲ့တရားမှန်သမျှပြက်ရတာကြီးပဲမဖြစ်ဘူးဆိုရင်မပြက်ဘူး ယံကိဉ္စီသမှုရိယဓမ္မံသဗ္ဗန္တနိရောဓဓမ္မံမြတ်စွာဘုရားခဏခဏမိတ်ကြတဲ့စကားအဲ့ဒီစကားလေးတူတူတဲ့တဲ့ပြောရဖြစ်တဲ့တရားပြက်တာပဲဒါပဲဖြစ်တဲ့တရားပြက်တာပဲမဖြစ်တဲ့တရားမပြက်ဘူးယံကိဉ္စီသမှုရိယဓမ္မံသဗ္ဗန္တနိရောဓဓမ္မံပါဠိစကားရှိတယ် ဘဘာစကားတူတဲ့ဖြစ်တဲ့တရားပြတ်တာပဲယံကိဉ္စီတစုံတစ်ခုသောသဘောသည်သမှုရိယဓမ္မဖြစ်ခြင်းသဘောရှိ၏တပ္ပံအလုံးစုံသောတန်ထိုဖြစ်ခြင်းသဘောရှိတဲ့တရားသည်နိရောဓဓမ္မချုပ်ပြက်ခြင်းသဘောရှိ၏တဲ့ဖြစ်ခြင်းသဘောရှိတဲ့တရားမှန်သမျှချုပ်ပြက်ခြင်းသဘောရှိတယ်တဲ့သူတို့ပြောရင်ဖြစ်ရင်ပြက်တာပဲ ဒါပဲမဟုတ်လားမဖြစ်ရင်ကဲဒါဖြင့်ပြက်ချင်းရဲ့အကြောင်းဟာပါလဲအဖြစ်လို့မဟုတ်လားမဖြစ်ရင်ပြက်ကိုမပြက်ဘူးဒါဖြစ်ရင်လောကမှာမဖြစ်တဲ့တရားရှိမလားမရှိဘူးလားမဖြစ်တဲ့တရားရှိမလားမရှိဘူးလားမရှိဘူး ဟုတ်တယ်လောကထဲမှာတော့မဖြစ်တဲ့တရားမရှိဘူးလောကထဲမှာတော့ဖြစ်တဲ့တရားကြီးပဲဒါပေမဲ့လောက အပြင်ဘက်မှာတော့မဖြစ်ဖဲနဲ့ရှိနေတဲ့တရားရှိတယ်ဖြစ်တော့မဖြစ်ဘူးဒါပေမဲ့ရှိနေတယ်အဲ့တော့အဲ့ဒီတရားကမဖြစ်ဘူးဆိုတော့ तू ပြက်မလားမပြက်ဘူးမဖြစ်ဘဲနဲ့သူ့သဘာဝအတိုင်းအရာကိုရှိနေတာဒီတော့ အဲ့ဒီသင်္ခါရကို အဖြစ်တရားလို့သူတို့ခေါ်ရတယ်သင်္ခါရကိုအဖြစ်တရားလို့သူတို့ခေါ်ရတယ်သင်္ခါရကိုဘာလဲအဖြစ်တရားအဲ့ဒီသင်္ခါရနဲ့သင်္ခတဆိုတဲ့စကားလုံးအဓိပ္ပာယ်တူတူပဲသင်္ခါရရဲ့သင်္ခတရဲ့အဓိပ္ပာယ်တူတူပဲ ဒီတော့သင်္ခါရကအဖြစ်တရားဆိုရင်သင်္ခတကရောအဖြစ်တရားပဲသင်္ခါရကအကြောင်းကြောင့်ဖြစ်တဲ့တရားဆိုရင်သင်္ခတကရောအကြောင်းကြောင့်ဖြစ်တဲ့တရားအဲ့တော့သင်္ခါရကယုံနဲ့နာယုတ်လဲသင်္ခါရနာလဲသင်္ခါရဘာကြောင့်လို့အကြောင်းကြောင့်ဖြစ်လို့ဟုတ်တယ်မဟုတ်လားအဲ့တော့သင်္ခဏဆိုတာလည်းပဲ ယုတ်နဲ့နာမဲပေါ့မဟုတ်ဘူးလားဘာကြောင့်လဲအကြောင်းကြောင့်ဖြစ်လို့ဟုတ်ပြီလားတဖြည်းဖြည်းတိမ့်တိမ်လာပြီနော်တိမ့်တိမ်လာတယ်ဆိုတာသိတာရှင်းလို့ဟမ်တိမ့်တိမ်လာတာလားနဲ့နဲ့လာတာလားอืมနဲ့နဲ့လာတာဟုတ်ကဲ့လား သင်္ခတအကြောင်းကြောင့်ဖြစ်တဲ့တရားဘယ်သူလဲယုံနဲ့နာသင်္ခါရအကြောင်းကြောင့်ဖြစ်တဲ့တရားဘယ်သူလဲယုံနဲ့နာဒီနေရာမှာတခုသတိထားပဋိစ္စသမုပ္ပါမှာအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏံလို့ရှိတယ်မဟုတ်လား အဲ့ဒီကပဋိစ္စသမုပ္ပါဒ်ထဲက သင်္ခါရနဲ့အခုပြောတဲ့သင်္ခါရအတိပဲမတူဘူးပြောင်းမြန်မယ်အဲ့ဒီပြောင်းမြန်ကိုတူတူရှင်းရှင်းပြောရမယ်ဆိုရင်အခုပြောနေတဲ့သင်္ခါရကအကျိုးတရားကိုပြောနေတာပဋိစ္စသမုပ္ပါဒ်ကသင်္ခါရကအကြောင်းတရားကိုပြောနေတာ ဒါကြောင့်အဲ့ဒီပဋိစ္စသမုပ္ပါဒယသင်္ခါရကိုသွားမစင်းစားနဲ့ဒါပြောချင်တာပါရှုပ်သွားမဆိုလို့အခုပြောနေတာကယုံနံသင်္ခါရတဗ္ဗေသင်္ခါရအနိစ္စတဗ္ဗေအလုံးစုံကုန်သောသင်္ခါရအကြောင်းကြောင့်ဖြစ်သောယုံနံတရားတို့သည် အနိစ္စမတည်မြဲကြကုန်ပါတယ်တော့အကြောင်းကြောင့်ဖြစ်တဲ့ယုတ်တရားနံတရားတွေဟာမတည်မြဲဘူးဘာကြောင့်တော့ဖြစ်ပြီး ပြက်လို့အဲ့ဒါကြောင့်ပဲတပ္ပေအလုံးစုံသောသင်္ခါရအကြောင်းကြောင့်ဖြစ်သောယုတ်တရားနံတရားတို့သည်ဒုက္ခဆင်းရဲကုန်၏ဘာကြောင့်ဆင်းရဲတာလဲဆိုတော့ဖြစ်ပြီးပြက်လို့ဆင်းရဲတာဟုတ်တာပေါ့ဖြစ်ပြီးတာဖြစ်ပြီးတဲ့နောက်ပြက်တာဘယ်သူကြိုက်မလဲကြိုက်လားမကြိုက်ဘူးဖြစ်ပြီးတော့အမြဲတမ်းပဲ တည်နေစေခြင်းနဲ့တိုးပွားစေခြင်းနဲ့ဒီလိုမဟုတ်လားအဲ့တော့တည်နေတိုးပွားနေရလားဖြစ်ပြီးပြက်တယ်အဲ့ဒီသင်္ခါရဒီတော့သင်္ခါရဆိုတာလေအကြောင်းကြောင့်ဖြစ်တဲ့ယုံနဲ့နာသင်္ခတဆိုတာလေအကြောင်းကြောင့်ဖြစ်တဲ့ယုံနဲ့နာဟုတ်ပြီလားဒီတော့ အဲ့ဒါတွေဟာအဖြစ်တရားတွေလားအရှိတရားတွေလားဟောဖြစ်ပါတယ်ဆိုတဲ့နောက်အရှိတရားလို့ဖြစ်အောင်မလားအဖြစ်တရားလားအရှိတရားလားအဖြစ်တရားပေါ့အကြောင်းကြောင့်ဖြစ်တာမဟုတ်လားအဖြစ်တရားပေါ့အဖြစ်တရားမလို့ပဲသူတို့ဖြစ်ပြီးတော့ပြည့်ရတာပေါ့တကယ်လို့မဖြစ်ဖဲနဲ့မူလသဘာဝအတိုင်းရှိနေတဲ့အရှိတရားဆိုရင်တော့ ပြက်ပါမလားဘာကြောင့်မပြက်တာလဲမဖြစ်လို့သူ့တဘာဝအတိုင်းရှိနေတာဒီတော့အဖြစ်တရားကိုသင်္ခတခေါ်ရင်မဖြစ်ဖဲသူ့တဘာဝအတိုင်းရှိနေတဲ့တရားကိုသင်္ခတရဲ့ဗျောင်းမြန်တရားလို့မခေါ်နိုင်ဘူးလားခေါ်နိုင်တယ်နော် မဖြစ်ဘဲသူ့တဘာဝအတိုင်းရှိနေတဲ့တရားကို သင်္ခတရဲ့ပြောင်းမြန်တရားမဟုတ်ပေဘူးလားဥပမာသင်္ခတကအဖြူဆိုရင်အဲ့ဒီမဖြစ်ဘဲရှိနေတဲ့တရားကအမဲပေါ်မဟုတ်လားသင်္ခတကအမဲဆိုရင်အဲ့ဒီမဖြစ်ဘဲရှိနေတဲ့တရားက အဖြူပေါ်ပြောင်းမြန်ဟုတ်ဟုတ်ကလားဒီတော့ အဲ့ဒီသင်္ခတရဲ့ပြောင်းများအရှိတရားကိုပါဠိလိုတူတူခေါ်တယ်အသင်္ခတလို့ခေါ်တယ်အသင်္ခတလို့ခေါ်တယ်ဘယ်လိုခေါ်လဲအသင်္ခတဆိုတာသင်္ခတရဲ့ပြောင်းမြန်တရားဟုတ်ပြီလားအသင်္ခတဆိုတာဘာလဲသင်္ခတရဲ့ပြောင်းမြန်တရားဆိုတဲ့ဖြင့်သင်္ခတက ဖြစ်တယ်ဆိုရင်အသင်္ခတကမဖြစ်ဘူးသူ့တဘာဝအရာရှိနေတဲ့တရားဒီတော့သင်္ခတကအဖြစ်တရားအသင်္ခတကအရှိတရားဟုတ်ကလားသင်္ခတကအဖြစ်တရားအသင်္ခတကအရှိတရားဒီတော့သင်္ခတကတော့အဖြစ်တရားဖြစ်တဲ့အတွက်ဖြစ်ပြီးတော့ ပြက်တယ်ဒါကြောင့်ဆင်းရဲတယ်မမြဲဘူးမဟုတ်ဘူးလားအသင်္ခတကတော့မဖြစ်ဘူးသူ့တဘာဝအတိုင်းရှိနေတယ်ဒါကြောင့်သူဟာမပြက်ဘူးမပြက်တဲ့အတွက်သူဟာချမ်းသာတယ်ဖြစ်ပြီးပြက်တာဟာဆင်းရဲတယ်မဟုတ်လားအဲ့ဒီတော့မပြက်တဲ့တရားဟာဆင်းရဲလားချမ်းသာလားအဲ့တော့အရှိတရားကချမ်းသာတယ် အဖြစ်တရားကဆင်းရဲတယ်ဘာကြောင့်လဲဖြစ်ပြီးရပြက်လို့အရှိတရားကတော့သူ့တဘာဝအတိုင်းရှိနေတယ်မဖြစ်ဘူးဒါကြောင့်မို့လို့မပြက်ဘူးဒါကြောင့်သူဟာဘာလဲချမ်းသာတယ်ဒါတော့အခုဒီနေရာမှာအေးနေသလားပူးနေသလား ဒီနေရာမှာလေဘုန်းကြီးရှင်နာမှာအေးနေသလားပူးနေသလားဟောကပူးနေသလားမပူရင်ဘာဖြစ်နေတော့အဲ့ဒါပေါ့ဟုတ်ဘူးလားကိုင်းဒီနာမီးပုံမီးဖို့လိုက်မယ်ပူတယ်မဟုတ်လားနော်ကိုင်းအဲ့ဒီမီးကိုငြိမ့်ပစ်လိုက်မယ် ဒါပြန်အဲ့ဒီအေးတာဟာမူလကရှိနေတဲ့အေးလားမင်းငိမ့်လို့ရှိတဲ့အေးလားဟမ်မူလကရှိနေတဲ့အေးပဲမီးကြောင့်ဖြစ်တဲ့မီးငိမ့်လို့ဖြစ်တဲ့အေးဟုတ်ကဲ့လားမဟုတ်ဘူးမီးရှိနေတဲ့အခိုက်မှာမီးကဖုံးထားလို့သာအေးမထင်ရှားတာဟုတ်တယ်မဟုတ်လားဖုံးထားတဲ့မီးကို ခွာလိုက်တာနဲ့အေးကပေါ်မလာဘူးလား ပေါ်လာတယ်အဲသူကမီးကြောင့်ဖြစ်တာမဟုတ်တော့သူပြက်မလားမပြက်ဘူးအရှိတရားဟုတ်ကဲ့လားဒီတော့အဲ့ဒီမှာအပူအေးအဖြူအမဲစသည်ရှိသလိုဆင်းရဲချမ်းသာဆိုတာကမရှိဘူးလားရှိတယ်နော်အဲ့တော့ဆင်းရဲချမ်းသာဆိုတာ အခုယုတ်တရားနံတရားတွေသူတို့ဟာသင်္ခါရတွေသင်္ခတတွေအကြောင်းကြောင့်ဖြစ်တယ်ဖြစ်ရဲ့သူတို့ပြက်တယ်ဒါကြောင့်သူတို့ကိုဘာခေါ်ရလဲဆင်းရဲတယ်ခေါ်လားချမ်းသာတယ်ခေါ်လားဒါကြောင့်သင်္ခါရဒုက္ခလို့ပြောကြတယ်မဟုတ်လားဟုတ်လားဖြစ်ပြီးပြက်တတ်လို့ဆင်းရဲတယ်ဒါဖြစ်ရင်အဲ့ဒီ ဖြစ်ပြီးပြတ်တတ်တဲ့သင်္ခါရခေါ်တဲ့ယုတ်နံကိုဖယ်ပြစ်လိုက်ရင်ဖြစ်မှုပြတ်မှုရှိအောင်မလားမရှိရင်အရင်ကရှိနေတဲ့အရှိတဘာဝဖြစ်တဲ့ချမ်းသာပေါ်မလာဘူးလားအဲ့ဒီချမ်းသာကတစုံတစ်ခုကြောင့်ဖြစ်တာလားမူလတည်းကရှိနေတာဟုတ်လား အဲ့ဒီရှိနေတဲ့အရှိချမ်းသာဟာယုံနာဒုက္ခဖြစ်နေတဲ့အခါမှာဒုက္ခကဖုံးထားတော့သူ မပေါ်လွယ်ဘူးအဲ့ဒါကိုဖယ်လိုက်တဲ့အခါကျတော့ယုံနာမရှိတော့တဲ့အခါကျတော့အဲ့ဒီချမ်းသာဟာပေါ်လာတယ်ဒီလိုမဟုတ်လားအဲ့ဒါသူဟာအရှိတရားလားအဖြစ်တရားလားအရှိတရားအဲ့တော့အဲ့ဒီအရှိတရားချမ်းသာဘယ်တော့ပြည့်မလဲ မပြတ်တော့ဘူးအဲ့ဒါအသင်္ခတပဲအဲ့ဒီချမ်းသာခေါ်တဲ့အရှိတရားဟာအသင်္ခတပဲမဟုတ်ဘူးလားဘာကြောင့်ဖြစ်တာလဲဘာကြောင့်မှဖြစ်တာမဟုတ်ဘူးသူ့တဘာဝအတိုင်းရှိနေတာရှိနေတာကိုယုံနာသင်္ခါရဒုက္ခဖုံးထားတော့သူ့ကိုမတွေးရဘူးအဲ့ဒီယုံနာသင်္ခါရဖုံးထားတဲ့ယုံနာသင်္ခါရဖယ်ပြစ်လိုက်တဲ့အခါကျတော့ အရှိဖြစ်တဲ့ချမ်းသာကပေါ်လာရောအဲ့ဒါဟာအသင်္ခတာသင်္ခတာရဲ့ပြောင်းမြန်မဖြစ်တရားအရှိတရားဟုတ်ပြီလားသဘောပေါက်လားနိဗ္ဗာန်ဆိုတာအဲ့ဒါပြောတာအသင်္ခတဓာတ်နိဗ္ဗာန်ရွှေပြည်မြတ်တို့လင်မြန်စောစာရောက်ရပါလို့ဤလို့ဒီလိုပြောတယ်မဟုတ်လားအဲ့တော့အသင်္ခတဓာတ်ဆိုတာ အရှိချမ်းသာကိုပြောတာမဟုတ်လားသူကရှိနေတဲ့ချမ်းသာသဘာဝအဲ့ဒီရှိနေတဲ့ချမ်းသာသဘာဝကိုတွေ့အောင်ကယုတ်နဲ့နံသင်္ခါရဒုက္ခကိုဖယ်ပြစ်လိုက်ရမဟုတ်လားဖယ်ပြစ်လိုက်ပြီဆိုလို့ရှိရင်သူရဲ့အရှိချမ်းသာပေါ်မလာဘူးလားပေါ်လာတယ်အဲ့ဒါဟာအသင်္ခတဓာတ်ပဲဒီတော့ နိဗ္ဗာန်ဘယ်မှာရှိသလဲလို့မေးရင်ဘယ်လိုဖြေမလဲဟမ်ကောင်းငင်မှာရှိသလားပြမပြင်မှာရှိသလားအောက်ပါရှိသလားဘယ်မှာရှိသလဲလို့မေးရင်လေယုံနံရှိရာမှာနိဗ္ဗာန်ရှိတာပေါ့မဟုတ်ဘူးလားယုံနံဆိုတဲ့သင်္ခါရဒုက္ခရှိနေတုံးဒီနိဗ္ဗာန်ဟာ မပေါ်လွင်ဘူး ယုံနာသင်္ခါရငြိမ်းသွားတာနဲ့ဒီနိဗ္ဗာန်ဟာအရှိချမ်းသာဟာပေါ်လာရောမဟုတ်လားအဲ့တော့ဖြစ်တတ်တဲ့သဘောကြောင့်ဆင်းရဲတယ်အဲ့ဒီဖြစ်တတ်လို့ဆင်းရဲတဲ့သင်္ခါရဒုက္ခခေါ်တဲ့ယုတ်ဒုက္ခနံဒုက္ခတွေပျောက်သွားပြီဆိုလို့ရှိရင်တော့အရှိတရားဖြစ်တဲ့ချမ်းသာဟာသူ့သဘာဝတိုင်းပေါ်မလာဘူးလားပေါ်လာတယ် အဲသူကပြက်သေးသလားဘာကြောင့်မပြက်တော့မဖြစ်လို့မဟုတ်ဘူးလားဒါကြောင့်မလို့အဲ့ဒီအရှိချမ်းသာ နိဗ္ဗာန်ကိုအကာရဏလို့ခေါ်တယ်အကာရဏဆိုတာအကြောင်းမရှိတဲ့တရားတဲ့အကြောင်းမရှိတဲ့တရားဆိုတာအကြောင်းကြောင့်ဖြစ်တာမဟုတ်ဘူးလို့ဆိုလိုတယ်။ဒါနားလည်ပြီလား။တွင်းကြီးတဲ့ရောက်သွားပါလား။ ဟဲ့တွင်းကြီးတဲ့ရောက်သွားပလားနဲ့နဲ့နဲ့နဲ့သိသွားတာမဟုတ်ဘူးလားအဲ့တော့တွင်းကြီးတဲ့ရောက်သွားတာပေါ့မဟုတ်လားအဲ့နားလည်ပြီလားသင်္ခတနဲ့အသင်္ခတဟုတ်ကဲ့လားသင်္ခါရနဲ့အသင်္ခါရအသင်္ခါရလို့တော့မသုံးဘူးဝိသင်္ခါရလို့သုံးတယ် သင်္ခတကြတော့အသင်္ခတလို့ပြောင်းပြန်သုံးတယ်သင်္ခါရကြတော့ဝိသင်္ခါရလို့သုံးတယ်ဒီတော့သင်္ခါရဒုက္ခဆိုတာနားလည်ပြီလားဘယ်လိုဟာလဲဩဖြစ်ပြဆင်းရဲပေါ့မဟုတ်ဘူးလားဖြစ်လာလို့ပြက်တယ်ပြက်တော့ဆင်းရဲတယ်ဒီလိုမဟုတ်လားအဲ့တော့သင်္ခါရဒုက္ခဆိုတာဘာလဲ အဲ့ဒါကြောင့်အနိစ္စဒုက္ခအနတ္တကဒုက္ခကိုအဓိပ္ပာယ်ဖော်တော့ဖြစ်မှုပြက်မှုတို့ကမပြအနှိမ့်ဆက်ခံနေရသောသဘောတဲ့ဒီလိုအဓိပ္ပာယ်ဖော်တယ်ဖြစ်မှုပြက်မှုတို့ကမပြအနှိမ့်ဆက်ခံနေရသောသဘောတဲ့အဲ့ဒါကိုဒုက္ခပါတယ်တော့ ဖြစ်မှုပြမှုတို့ကမပြတ်အနှိမ့်ဆက်ခံရတဲ့သဘောကိုဘာခေါ်လဲဒုက္ခဒါပြောတာဟုတ်လားဒီတော့အဲ့ဒီတဲ့တူအောင်ကြတော့ဘယ်လိုပြောရလဲဆိုတော့ဖြစ်ပြမပြအနှိမ့်ဆက်ခံရသောသဘောဒါပေါ့ဟုတ်ကဲ့လားပါတယ်တော့ခံရသောသဘောအဲ့ဒါဒုက္ခဟုတ်ပြီလားဒီတော့ ယောဂီနာတာလည်းရှူရတယ်ကျင်တာလည်းရှူရတယ်ကြိုက်တာခဲတာတောင်းတာတင်းတာလည်းရှူရတယ်အဲ့ဒီရှူတဲ့အခါမလေးဒုက္ခပါပဲဒုက္ခပါပဲဆင်းရဲလိုက်တာနာလိုက်တာကျင်လိုက်တာတဲ့ဒုက္ခလို့မထင်ဘူးလားထင်ပါတယ်ဒုက္ခလို့မမြင်ဘူးလားမြင်ပါတယ်အဲ့ဒါလောက်မြင်ုံနဲ့သင်္ခါရဒုက္ခကလွတ်ပါမလားမလွတ်ဘူးအဲ့ဒါဘလောက်ကြအောင်မြင်မှလွတ်မလို့ ဖြစ်ဖြစ်ပြီးတော့ပြက်ပြက်နေတာကို တွေ့နေမှာမပြက်ဖြစ်ပြီးမပြက်ပြက်နေတာကိုတွေ့နေတဲ့အခါကျတော့မှဩဖြစ်ပြက်မပြက်အနှိမ့်ဆက်ခံနေရတဲ့သဘောပါလားဖြစ်ရင်ပြက်ဆင်းရဲတွေ့တော့တာပဲဖြစ်မှုကင်းမှပဲပြက်မှုလည်းကင်းပြီးတော့ချမ်းသာတော့မှာပဲအဲ့လိုသဘောပေါက်လာတယ်အဲ့ဒါအနိစ္စဒုက္ခအနတ္တကဒုက္ခသဘော နားလည်ပြီလားအဲ့တော့သင်္ခါရဒုက္ခဆိုတာဘာလဲဖြစ်ပြက်မပြအနှိမ့်ဆက်ခံနေရတဲ့သဘောဟုတ်ကဲ့လားဖြစ်ပြက်မပြအနှိမ့်ဆက်ခံနေရတဲ့သဘောဒီတော့ယောဂီတို့တော့ယာဘူးမှမဟုတ်ပါဘူးယာဘူးမှမဟုတ်ပါဘူးယာဘူးလားဟမ် ရဘူးရဲ့လားလို့ဘာမှမမသိပဲနဲ့ဗုဒ္ဓမြတ်စွာပွင့်ထွန်းလာ၍သစ္စာလေးအင်းရှင်းမဲ့ခင်နှင့်သုံးအင်းလက္ခဏာသင်္ခတာ သင်္ခတာမြတ်ဓမ္မကိုနလညံတော်ဟောထုတ်ဖော်၍သူတော်အများတိယညာများလာအကျိုးတွေ မရသေးဘူးမဟုတ်လားမရသေးဘူးစာအုပ်ထဲတော့တွေ့တယ်မဟုတ်လားဗုဒ္ဓမြတ်စွာပွင့်ထွန်းလာ၍သစ္စာ၄အင်းရှစ်မဲခင်နဲ့သုံးအင်းလက္ခဏာသင်္ခတာသင်္ခတမြတ်ဓမ္မကိုနလညံတော်ဟောထုတ်ဖော်၍သူတော်အများတိယညာများလာအကျိုးတွေ တွေ့လားမြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်တော်မူလာလို့တစ္ဆာလေးတစ္ဆာလေးပါးကိုလည်းသိရတယ်ဒုက္ခတစ္ဆာသမုဒယတစ္ဆာနိရောဓတစ္ဆာမေဃတစ္ဆာရှစ်မဲ့ခင်နဲ့မဲ့ခင်ရှစ်ပါးလည်းသိရတယ်သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မတသမ္မာဇီဝသမ္မာမသမ္မာတတိသမ္မာသမာဓိသုံးအင်လက္ခဏာဆိုတာဗာပြောတာဟမ် အနိစ္စဒုက္ခနတ္တအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာအဲ့ဒီလက္ခဏာရေးသုံးပါးလည်းမြတ်စွာဘုရားပွင့်လို့ဟောတော်မူတဲ့အတွက်သိရတာပွင့်များမပွင့်ရင်တော့မဟောနိုင်တဲ့အတွက်သိရမှာမဟုတ်ဘူးပေါ့သုံးအင်းလက္ခဏာသင်္ခတာသင်္ခတာအဲ့ဒီမှာသင်္ခတာသင်္ခတာ ကနှစ်ပုတ်တွဲထားလိုက်တာခွဲလိုက်တော့သင်္ခတအသင်္ခတလို့ခွဲရတယ်သင်္ခတသင်္ခတကိုခွဲလိုက်တော့သင်္ခတအသင်္ခတလို့ခွဲရတယ်သင်္ခတဆိုတာအဖြစ်တရားအသင်္ခတဆိုတာအရှိတရားသင်္ခတဆိုတာဆင်းရဲအသင်္ခတဆိုတာချမ်းသာသင်္ခတဆိုတာယုံနာအသင်္ခတဆိုတာနိဗ္ဗာန်သဘောပေါက်လား တကယ်လို့ဒီနေ့ပြောတဲ့တရားမပြောဘူးဆိုရင်တော့ဒီမှာသင်္ခတာသင်္ခတာသဘောပေါက်ပါမလားပေါက်ဘူးအခုတော့ပေါက်သွားပြီနော်ပြောစရာမကောင်းဘူးလားကောင်းတယ်နော်သင်္ခတာသင်္ခတာမြတ်ဓမ္မကိုနှစ်လညံတော်ဟောထုတ်ဖော်၍သူတော်အများသိရညာများလှအကျိုးတွေ ဆိုဗုဒ္ဓမြတ်စွာပွင့်ထွန်းလာ၍သစ္စာလေးအင်းရှင်းမဲ့ခင်နှင့်သုံးအင်းလက္ခဏာသင်္ခတာသင်္ခတာမြတ်ဓမ္မကိုနက်လညာတော် ဟောထုတ်ဖော်၍သူတော်အမြတ်သိရညာများလှအကျိုးတွေဗုဒ္ဓမြတ်စွာပွင့်ထွန်းလာ၍သစ္စာလေးအင်းရှစ်မဲ့ခင်နှင့်သုံးအင်းလက္ခဏာ သင်္ခတသင်္ခတမြတ်ဓမ္မကိုမက်လှညံတော်ဟောထုတ်ဖော်၍သူတော်အမြတိယညာညာလှအကျိုးတွေဆို စာအုပ်ဆိုကြည့်ကြည့်လို့ရတာကိုဟုတ်ကလားကင်စာအုပ်မကြည့်ပဲဆိုကြည့်ပေါ့ဗုဒ္ဓမြတ်စွာ လဲပြီလားမြတ်စွာဘုရားပွင့်တော်မူလို့သာဒီဟာတွေသိရတာပဲမပွင့်လို့မဟောရင်မသိရဘူးဒါကြောင့်မြတ်စွာဘုရားပွင့်တော်မူလာခြင်းဟာဖြင့်တတ္တဝါများချမ်းသာများဖို့ပဲဒါကြောင့်မြတ်စွာဘုရားဟာအနန္တကျေးဇူးတော်ရှင်ဟုတ်လားဒီတော့ သဘောတရားအနေနဲ့အဲ့လိုသိတယ်အဲ့လိုသိတဲ့သဘောတရားကို ကိုယ်တဏ္ဍာမှာဖြစ်အောင်မပြတ်ယုံနဲ့နံကို ရှုရဲမဖြစ်ဘူးလားသိမလားဟုတ်လားသိလာတယ်ဟုတ်ကဲ့လားသိလာတဲ့အခါကျတော့သင်္ခတတရားတွေဟာဆင်းရဲကြီးပါလားအသင်္ခတတရားမှပဲချမ်းသာတယ်လို့ သဘောပေါက်ပြီးတော့အသင်္ကတဓာတ်နိဗ္ဗာန်ရွှေပြည်မြတ်တို့လင်မြန်စောစွာရောက်ရပါလို့ဤလို့ဆုတောင်းရင်အဓိပ္ပာယ်မရှိဘူးလားရှိသွားတယ်ဒါပေမဲ့လို့အဲ့လိုများအဓိပ္ပာယ်သိပြီးဆုတောင်းတဲ့လူဘယ်နှယောက်ရှိတော့ရှိပါဘူးဟမ်မဟုတ်ဘူး အတိဘယ်သိပြီးတော့ဆူတောင်းတဲ့လူဘယ်နှယောက်ရှိသလဲလို့အဲ့ဒါအဲ့ဒါပြောတာဆူတောင်းတယ်ဆိုတာဆူတောင်းရတယ်ဆူတောင်းတယ်ဆိုတာအတိဘယ်ကစိတ်ကိုဥတည်ချက်ထားတာဆူတောင်းတယ်ဆိုတာကိုလိုချင်တဲ့ဘက်ကိုစိတ်ကိုဥတည်ထားလိုက်တာနတ်ပြည်ရောက်ချင်တယ်ဆိုနတ်ပြည်ပဲစိတ်ဥတည်ထိုက်တာလူချမ်းသာရချင်တယ်ဆိုလူချမ်းသာပဲစိတ်ကိုဥတည်ထားလိုက်တာ ဥတည်ထားလိုက်တဲ့အခါကျတော့ကိုကုသိုလ်လုပ်သမျှအဲ့ဒီဘက်ကြီး စိတ်ကရောက်ရောက်သွားတော့နောက်ကြတော့အဲ့ဒါရတယ်။ဒါကြောင့်ဆူတောင်းတယ်ဆိုတာတောင်းကိုတောင်းရတယ်။သို့တော့အတိဘယ်သိတောင်းရတယ်။အတိဘယ်မသိဘဲနဲ့ရိုးရာအစင်အလာမလို့တောင်းတာမျိုးတော့မတောင်းရဘူး။စိတ်ကိုဥတည်ကျထားတာအဲ့ဒါဆူတောင်းတာ။အဲ့ဒီချို့ကဆူတောင်းတာကိုအလကားအောင်မိတယ်။မြတ်စွာဘုရားကဘုရားဖြစ်ဖို့ဆူတောင်းတယ်လို့ဖြစ်တာ။ မဟုတ်ဘူးလားဆူတောင်းတာမဟုတ်အကြီးအကျယ်တောင်းတာအဲအဲ့ဒါမြတ်စွာဘုရားဖရာဖြစ်ဖို့ဆူတောင်းတယ်ဆိုတာဘာလောက်တာလဲအဲဖရာဖြစ်ဖို့ဘက်ကိုစိတ်ဥလဲထားလိုက်တာတခြားဘဲမှမလဲဘူးဒီဘဲသွားမယ်ဖရာပဲဖြစ်ရမယ်အဲ့လိုစိတ်ကိုဥတည်ထားတာမဟုတ်လားအဲ့ဒါဆူတောင်းတယ်ခေါ်တာဆူတောင်းတာမြတ်သေးသေးသိသိအောင်မေ့တယ် အတိပဲမသိဘဲနဲ့ရန်ဆူတော့ရင်တော့ဒါအလကားဟာပေါ့အတိပဲသိပြီးတော့ဆူတောင်းမှအဲ့ဒါစိတ်ကိုဥတည်ကျထားတာလှေလို့ပေါ့လှေလောသလိုပေါ့လှေလောတဲ့အခါကျတော့ဆိုကြပါစို့ကံတော်ကြီးဗိုလ်ချုပ်ကြီးဘက်ကနေပြီးလှေလောတယ်ကရဝိတ်စီသွားမယ်သွားတဲ့အခါကျတော့ကရဝိတ်စီကိုပဲ့ကကင်ပြီးတော့ဥတည်ပေးမထားရဘူးလား ဥတက်ပေးထားရတယ်ဥတက်ပေးထားပြီးလှော်တဲ့လူကလှော်ရတယ်အဲ့တော့တစ်ချက်လှော်တိုင်းကရဝိပဲရောက်တစ်ချက်လှော်တိုင်းကရဝိပဲရောက်နောက်ဆုံးကြတော့လှော်ပါများတော့ကရဝိကြီးနဲ့သွားပြီးမတိုးပေဘူးလားဘာလဲဘာကြောင့်တိုးတာတော့ကရဝိပဲဥတက်ထားလို့ပေါ့မဟုတ်လားကြိုက်ပဲ့မပါပဲနဲ့ဒီတိုင်းပဲအဘူကျုပ်ခြေယုံနာနေပြီးလှော်ပါမယ်ဘယ်နဲ့နေမလို့ အဲခြာလပတ်ခြာဟိုရောက်ဒီရောက်နဲ့မရောက်ပေဘူးလားအဲဒါဥတဲ့ထားဖို့မလို့ဘူးလားဆူတောင်းနေဆိုတာစိတ်ကိုဥတဲ့ထားတာအဖွာရွှေဖို့နားလဲအောင်နားထောင်ကြားရလားဟောဆူတောင်းနေလို့ပဲကြားရမလဲခုနလှေလို့ပေါ့ ပဲ့နဲ့လှေကိုကရဝိစီဥတဲ့ထားယုံနဲ့တော့ဘယ်ရောက်မလဲလှော်တဲ့လူကလှော်မှာရောက်တာပေါ့ဥတဲ့လဲထားရမယ်လှော်လဲလှော်ရမယ်ဒီလိုမဟုတ်လားနော်ခုမှရှင်းတော့တယ်ဒါကြောင့်မိမိတို့စိတ်ကိုဖြစ်ပြက်သင်္ခါရဒုက္ခကင်းရာအသင်္ခတအရှိတဘာဝ နိဗ္ဗာန်ချမ်းသာစီဥတည်ထားပြီးတော့ကြင်ကြံပွားများကြိုးစားအထောက်ကြလို့ဆင်းရဲခတ်သိငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်နိုင်ကြပါစေอิมายะ